သာသနာတော်နှစ်2564နှစ်ဘောဇတက္ကရေ1382ခုနှစ်အတောလာဇန်17ရက်2020ပြည့်နှစ်ဒီဇင်ဘာလ25ရက်တောက်ကြနေ့အနန္တ၅ပါးဥထိတ်ထား၍ရှံကုန်မြို့ဥမြင့်ဥတော်မြင့်မြင့်သည် သမီးမိလိမ်မဦးတာမင်းခန့်စီသူမိသားစုတို့ဤဓမ္မပူဇာတရားအလှတော်မင်္ဂလာအခမ်းအနား၌ဟောကြားအပ်တော်တရပင်ကဇတ်တရားဒေသနာတော်ဒီနေ့တရပင်ကဇတ်တော် အပိုင်း၃ခုဒီကုန်းချုပ်အနေနဲ့တာယူကြအောင်ထိုခေတ်ကဖျားလောင်းတရပင်ကဆိုရက်ယသိဆရာကြီးဟာပညာဉာဏ်အလွန်ထက်မြက်ပြီးသမထချင်းစဉ်ပေါပေါရောက်ရောက်နဲ့တကုပ္ပဉ္ကြီးနေနဲ့ပြည့်စုံလို့ ရသေးပေါင်းမှုဥဆောင်ဥရပြုပြီးလောကမှာနေသွင်းလာလာထင်ရှားခဲ့တဲ့ပုဂ္ဂိုလ်တစ်ပါးဖြစ်တယ်ပေါ့သူရဲ့ဂုဏ်တရေဟာ လူပြည့်မာသာမကနတ်ပြည့်ထီအောင် ရောက်ရှိလို့တည်ခြင်းနဲ့ဘေးကုန်တွေကို လူများသာမကတရားနာမင်းကပါဆင်းပြီးတော့မေကုန်ခုနှစ်ပုတ် မေးမြန်းခဲ့တာဖြစ်တယ်ပေါ့အဲ့တော့ခုနှစ်ပုတ်လို့ဆိုတော့လည်းပဲနောက်ထပ်ထပ်ဖြစ်မေးတာနဲ့ဆိုရင်တော့ကိုးပုတ်လောက်ရှိတယ်ပေါ့အဲ့တော့ဂျာမင်းကြီးမေးတဲ့မေးခွန်းကြီးပဲကိုးပုတ်လို့ဒီလိုမှတ်ရတရားမင်းမေးတဲ့ထဲမှာအပိုင်းနှစ်မှာပြောခဲ့တဲ့အတိုင်း ဘယ်လိုပုဂ္ဂိုလ်မျိုးကိုသီလရှိသူလို့ခေါ်နိုင်သလဲဆိုကာယကံဝစီကမနောကံနဲ့ဒီဒီအကုသိုလ်ကိုမှမပြုတ်လုပ်တဲ့ပုဂ္ဂိုလ်ဟာသီလရှိတဲ့ပုဂ္ဂိုလ်အဲ့ဒီမှာထပ်ပိုးပြီးတော့မိမိအတွက်ကြောင့်ပဲဖြစ်ဖြစ် သူတစ်ပါးအတွက်ကြောင့်ပဲဖြစ်ဖြစ်လိမ့်မပြောတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကသီလရှိတယ် ဘုဒ္ဓဝါဒကိုအထူးလေးပေးပြီးထပ်ထည့်တဲ့သဘောပေါ့နော်အကုသိုလ်ကိုကာယကံဝစီကမနောကနဲ့လုံးဝမလုပ်တဲ့အပြင်ဘာအတွက်ကြောင့်မှလိမ့်မယ်ပြောဆိုခြင်းမရှိတဲ့ပုဂ္ဂိုလ်မျိုးကိုသီလရှိတဲ့ပုဂ္ဂိုလ်လို့တော့သီလဆိုတော့ငါးပါးသီလဆောက်တည်ထားမှသီလရှိတယ်လို့ဒီလိုပြောတာမဟုတ်ဘူးရှင်ပါးသီလဆောက်တည်မှသီလပြောရှိတယ်လို့ပြောတာမဟုတ်ဘူး ဒီအဖြေကိုကြည့်မယ်ဆိုရင်တိလရှိသူဆိုတာကာယကံဝစီကမနောကံနဲ့မကောင်းတဲ့အကုသိုလ်မဟုတ်တာမလုပ်တဲ့ပုဂ္ဂိုလ်ပြင်းဖြည့်တဲ့လူမျိုးမလုပ်တဲ့ပုဂ္ဂိုလ်လိမ်မပြောတဲ့ပုဂ္ဂိုလ်ဒါတိလရှိသူတို့သူဆုလို့တယ်နော်တခါပညာရှိတဲ့ပုဂ္ဂိုလ်ဆိုတာဘာလဲဆိုတဲ့မေးခွန်းကြတော့ ရပင်ကဆရာကြီးကဖြေတယ်ခံပီရပညာမနလာဖိစိတ်တရားဆိုတကယ်ကိုနည်းနည်းခဲငယ်ဖြေဆိုရအလွန်ခက်ခဲနည်းနည်းတဲ့ပြဿနာမျိုးကိုအသိဉာဏ်ဖြင့်ရှင်းလင်းပြတ်သားစွာဖြစ်ဆိုနိုင်တယ် ဘလောက်ခက်တဲ့မိကုံးပဲဖြစ်ဖြစ်ဖြည့်ရှင်းပေးနိုင်တဲ့ပညာစွမ်းရှိတဲ့ပုဂ္ဂိုလ်ဒါပညာရှိပုဂ္ဂိုလ်ရဲ့အရေးချင်းတစ်ခုပဲနောက်ဒုတိယကအကျိုးမရှိတဲ့အလုပ်မျိုးကိုရက်စုတ်ကြံ့ရုပ်တဲ့အလုပ်မျိုးအကျိုးမရှိတဲ့အလုပ်မျိုးမလုပ်တဲ့ပုဂ္ဂိုလ် နောက်အရေးချင်းတစ်ခုကတော့ကာလကတာအထပဒနာရိစတိအချိန်ခါလျော်စွာလှုပ်တဲ့လှုပ်ထိုက်တဲ့အလုပ်တွေကိုမပြတ်မကွက်လှုပ်ဆောင်မပြတ်စေရဥမာမဲ့ဒီပုဂ္ဂိုလ်ဟာအလူလူရမယ့်နေရာကိစ္စကြုံလိုက်ရင်လည်းလှူလိုက်တာပဲဥပုသ်ဆောင်မယ့်ရေကြုံလိုက်ရင်လည်းစောင့်လိုက်တာကိုလို့ရမယ့်အခွင့်အရေးကြီး ကောင်းတဲ့အလုပ်တွေလုပ်ဖို့ကျုံးလာလိုက်တာနဲ့တပြိုင်နက်ဒီလေ့ဟာခြင်းမရှိရအောင်လုပ်တယ် general point နဲ့ဖြေတာနော်ပညာရှိတဲ့ပုဂ္ဂိုလ်ဆိုတာဘလောက်ခက်တဲ့မေးခွန်းပဲဖြစ်ဖြစ်ဖြေနိုင်စွမ်းရှိတယ်အကျိုးမရှိတဲ့အလုပ်တွေကိုဘယ်တော့မှမလုပ်ဘူးကျိုးမရှိဘူးဆိုတာကောင်းရွှေချမ်းသာကိုမပေးနိုင်တဲ့အလုပ်မျိုးတွေပေါ့နော် လူတယောက်ကိုအကျိုးမဲ့ဖြစ်တဲ့စေသွားတဲ့အလုပ်မျိုးဘယ်တော့မလုပ်ဘူးလှုပ်တဲ့လှုပ်ထိုက်တဲ့အချိန်ခါအားလျော်စွာလှုပ်ရမယ့်အလုပ်မျိုးဆိုရင်တော့ဘယ်တော့မှမလစ်ဟင်းစေဘူးတဲ့အဲ့ဒီပုဂ္ဂိုလ်မျိုးပညာရှိတဲ့ပုဂ္ဂိုလ်လို့ဒီလိုဖြေဆိုခဲ့တာနောက်ဆက်ပြီးတဲ့မိကွန်ကဘာလို့ဆိုတော့ သပုရိတလူတော်လူခေါင်းတော့မဟုတ်သူတော်ကောင်း လူတော်လူကောင်းဆိုတာသူတော်ကောင်းဆိုတဲ့စကားခဏခေတ်တော့လူကောင်းလူတော်လို့ကြောင်းပြောနေကြပြန်တယ်ရှေးတုန်းကတော့လူတော်လူကောင်းပဲတော်တယ်ကောင်းတယ်ဆိုတာအရင်ချင်းတစ်ခုပြောတဲ့သဘောပဲ ဒီနေ့တော့မြန်မာစကားကိုခွဲပြီးတော့တော်တာကပညာတတ်တာကောင်းတာကအကျင့်စာရိတ္တဒီလိုကြီးရတဲ့ထမရဲ့တော့လူကောင်း လူတော်ဆိုပြီးတော့တော်တော်လဲတော်တယ်ကောင်းတယ်ဆိုတဲ့စကားလုံးနှလုံးကတွဲပြီးတော့သုံးတဲ့စကားလုံးဆိုလူတော်လူကောင်းဆိုတာဟာလူတော်နဲ့လူကောင်းလူဆုံးမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်နော်သူတော်ကောင်းစိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်မျိုးဒါတပ္ပုရိတ္တ ပါဠိလိုဆိုရင်တော့တုံတရောပုရိသောတပုရိသောအရေးချင်းလှပ်ပါတဲ့ပုဂ္ဂိုလ်သူတော်ကောင်းလို့ခေါ်တာအရေးချင်းလှပ်ပါတယ်တဲ့အဲ့ဒီတော့ဒီသူတော်ကောင်းဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုသူတော်ကောင်းလို့ခေါ်ပါသလဲတရားမင်းကြီးကမေးတာတရားမင်းကြီးကသူတို့စီမှာလဲဘယ်ပုဂ္ဂိုလ်မျိုးကိုသူတော်ကောင်းလို့ခေါ်တော့ဆိုတော့ သူတို့စီမှာသတ်မှတ်ထားတဲ့ဆန်ကရှိပြီးသားဒါဒီယသိကြီးမေးတာအဲ့ဒီဆန်နဲ့မဟုတ်ဖက်တဲ့သူတမျိုးထပ်မေးတဲ့သဘောပဲသူတို့စီမှာဆန်သတ်မှတ်ထားတာမိဘကိုလှုပ်ကြွေးတဲ့လူအမျိုးဆွေတွေကကြီးတဲ့ပုဂ္ဂိုလ်တွေကိုလေးစားတဲ့ပုဂ္ဂိုလ် ကုန်းတိုက်ခြင်းမလုပ်တဲ့ပုဂ္ဂိုလ်စကားကိုချိုးချိုးသားသားပြောတဲ့ပုဂ္ဂိုလ်မှန်ကန်တဲ့ပုဂ္ဂိုလ်မှန်ကန်စွာလုပ်တဲ့ပုဂ္ဂိုလ်ဆိုတဲ့ဒီအဲ့ဒီလိုရည်ချင်းနေနဲ့ရှိတဲ့ပုဂ္ဂိုလ်တွေကိုတောင်းနေတာနတ်ကလူတွေကသူတော်ကောင်းလို့သူတော်လူကောင်းလို့သတ်မှတ်ကြတယ်ဆိုတာရှိတယ်အဲ့တော့ဒီမှာသူတော်ကောင်းဆိုတာကိုဘယ်လိုဖြေတုံးဆိုတော့ ယောဝေကတိညုကတဝေရီထီတော်သူတော်ကောင်းဆိုတာအသိဉာဏ်နဲ့ရှိရမယ်သူကအသိဉာဏ်ရှိပြီးတော့ကတိညုဆိုတာခြေဆုကိုသိတတ်တယ်သူများခြေဆုကိုသိတဲ့လူကသူတော်ကောင်းပဲသူဘလောက်တတ်နေနေပညာတွေဘလောက်တော်နေနေခြေဆုကမ်းမြင်တော့သူတော်ကောင်းမဟုတ်ပြန်ဘူးအဲ့လိုဆိုလို့တယ်ပေါ့နော် ကတိညူကျေးဇူးကိုသိတတ်တယ်ကတဝေဒီသိတဲ့အတိုင်းလဲကျေးဇူးကိုတုံ့ပြန်ပြီးတော့ပေးဆက်တတ်တယ်အဲ့ဒီကတိညူကတဝေဒီဆိုတဲ့ပုဂ္ဂိုလ်သူတော်ကောင်းလို့ခေါ်တယ်ဒါသူတော်ကောင်းရဲ့အရေးချင်းတစ်ခုဖော်ပြတာနှစ်ခုကိုတစ်ခုယူမယ်ဆိုရင်ကတိညူကတဝေဒီတွဲသုံးလို့ရှိတယ်ကျေးဇူးသိတယ်ကျေးဇူးတုံ့ဆက်တတ်တယ်အဲ့ဒီပုဂ္ဂိုလ်ဒီသူတော်ကောင်း နောက်တစ်ခုကကလျာဏမိတ်တော်ကောင်းမြတ်တဲ့အရင်ချင်းတွေနဲ့ပြည့်စုံတဲ့မိတ်ဆွေရှိတဲ့ပုဂ္ဂိုလ်ပေါင်းသင်းသူနဲ့ပေါင်းတဲ့ပုဂ္ဂိုလ်ကအကျင့်စာရိတ္တကောင်းတဲ့ပုဂ္ဂိုလ်နော်စိတ် ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်ကြီးကလျာဏဆိုတာကောင်းတဲ့ဂုဏ်နဲ့ပြည့်စုံတဲ့မိတ်ဆွေကောင်းသောမိတ်ဆွေဆိုတာအဲ့ဒါကိုပြောတာကိုယ့်အတွက်ကောင်းလို့ကောင်းတဲ့မိတ်ဆွေပြောတာမဟုတ်ဘူးနော် ကောင်းသောမိတ်ဆွေဆိုတာဟာအရင်ချင်းကောင်းနေရှိတဲ့မိတ်ဆွေလို့ဆိုလို့တယ်ဒါမို့မင်္ဂလာတော့ပါဆိုလို့ရှိရင်လေအတေဝနာစပါလနာဘာလာကြတော့အရင်ချင်းကောင်းမရှိမရှိလို့သူလည်းမပေါင်းနဲ့တပြောတွဲမလို့နဲ့ဒီတော့ကလျာဏမိတ်ဆွေဆိုတာကောင်းသောမိတ်ဆွေဆိုတာအရင်ချင်းကောင်းနေရှိတဲ့မိတ်ဆွေလို့ဆိုလို့တယ်အဲ့ဒီလိုအရင်ချင်းကောင်းတဲ့မိတ်ဆွေ ရှိုံမြမက ဒံလဗတ္တိစဟောတိသူတော်ကောင်းဆိုတဲ့ပုဂ္ဂိုလ်တွေဟာမိကောင်းဆွေကောင်းတွေနဲ့လက်တွဲတဲ့အခါမှာဟောဆက်ဆံခြင်းနဲ့ကဆက်ဆံတယ်မဆက်ဆံခြင်းနဲ့ကမဆက်ဆံဘူးဒီလိုမျိုးမဟုတ်ဘူးသူတို့ကဓမ္မပတ္တိမြဲခိုင်တဲ့ဆက်ဆံရေးရှိတယ် ချို့ကျတော့အခြေအနေရပေါင်းသိတာရှိတယ်လေလူတယောက်ကိုပေါင်းသိနေဆိုတာဆက်ဆံတယ်ဆိုတာအခြေအနေရငွေကြေးတနာချမ်းသာနေတဲ့အချိန်ဆက်ဆံတယ်ငွေကြေးတနာအဆင်မပြေတော့ဘူးဆိုဒီကောင်ငါပတ်စံချိလိုက်ပဲဆိုခွာပလိုက်တန်လဘတိမဖြစ်ဘူးအဲ့လိုစိတ်မျိုးမရှိရဘူးတန်လဘတိလူတော်လူကောင်းကိုခိုင်ခိုင်မာမာ ပေါင်းသင်းဆက်ဆံမှုရှိရမယ်မြဲခိုင်တဲ့ဆက်ဆံရေးပေါ့နော်မြဲခိုင်ကောင်းတဲ့ရည်ချင်းကြည့်ပြီးတော့မြဲခိုင်တဲ့ဆက်ဆံရေးရှိရမယ်နောက်တတိအချက်တစ်ခုကတော့ဒုက္ခိတတတကိစ္စံကရောတိကိစ္စံဒုက္ခိတဆိုတာစကလုံးမှာကာယီတလုံးကိုဖြောက်ထားတဲ့စကလုံးဒုက္ခိတနဲ့တူတယ်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ် အဆင်မပြေဖြစ်နေတယ်စီးပွားရေးအဆင်မပြေဘူးတခြားကိစ္စတွေနဲ့အဆင်မပြေအခက်ခဲကြုံနေတဲ့ပုဂ္ဂိုလ်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ရဲ့ကုညီရမယ့်ကိစ္စမျိုးဆိုလို့ရှိရင်အလေးအနက်ကိုရောစိတ်ပါကုညီနေရှိတယ်အသူတော်ကောင်းဆိုတဲ့ပုဂ္ဂိုလ်ဟာဒုက္ခရောက်နေပြီဆိုလို့ရှိရင်တော့ကိုဒုက္ခလို့သဘောထားတယ် ပြောကြတယ်မို့လားမင်းရဲ့ဒုက္ခလည်းငါဒုက္ခပဲငါဒုက္ခလည်းမင်းဒုက္ခပဲဆိုသူ့ဒုက္ခကိုကိုယ်ဒုက္ခလို့သဘောထားတာပဲအဲ့လိုသူ့ရဲ့ဒုက္ခကိုကိုယ်ဒုက္ခလို့သဘောထားပြီးတော့တတိတစားဆောင်ရွက်ပေးတတ်တဲ့ပုဂ္ဂိုလ်မျိုးသူတို့ကောင်းလို့သူတို့ဆိုတယ်နော်အဲ့တော့အဲ့ဒီအချင်းတွေကိုသူပြောလိုက်မယ်ဆိုရင် တခုစီယူမယ်ဆိုရင်ကတင်ညူခြေစုသိတတ်တယ်ကတဝေရီခြေစုဆက်တယ်ကလျာဏမိတ်တာအရင်ချင်းကောင်းတဲ့မိတ်ဆွေတွေပေါင်းသင်းရှိတယ်တန်လပတ္တိပေါင်းသင်းဆက်ဆံတဲ့အခါမှာမြဲခိုင်တဲ့ဆက်ဆံရေးရှိတယ်ဒုက္ခိတတတက္ကိဆံကတော့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်အလေးနဲ့ကုညီတယ်မပြတ်မကွက်ကုညီတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုး သူတော်ကောင်းလို့ခေါ်ပါတယ်လို့ဒါသရပင်ကယသိကြီးကတရားမင်းရဲ့အမိကိုဖြေလိုက်တာအဲ့တော့နောက်မင်းကွန်းတစ်ခုကိုဆက်မေးတယ်ဘယ်လိုပုဂ္ဂိုလ်မျိုးကိုจิตတွေကစွန့်ခွာမသွားသလဲလူတိုင်းလူတိုင်းဟာจิตတွေဆိုတာရှိကြတယ်จิตတွေဆိုတာဘာလဲလို့ဒီမှာတော့ ကောင်းတဲ့နဲ့အချမ်းရအကျော်စောကောင်းတဲ့နဲ့အချမ်းရအကျော်စောကိုဒီနေရာမှာချက်တည်ပေါ့လို့ဆိုတယ်စာဝိဇ္ဇကမှာချက်တည်ကိုဘယ်လိုဖွင့်ဆိုတော့ဆိုတိရိတိပုံညပညာနာမေတ္တာအဓိဝဆနာအကြောင်းအနေနဲ့ဖွင့်ဆိုတာဒါ ကျက်တည်းဆိုတာတခြားဟာကိုခေါ်တာမဟုတ်ဘူးတဲ့ကုသိုလ်ကောင်းမှုနဲ့အသိပညာကိုခေါ်တယ်လို့ဆိုတာဆိုလိုတာကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်အသိပညာရှိတဲ့ပုဂ္ဂိုလ်ဟာကျက်တည်းရှိတယ်ဒီအိဗယ်မျိုးပြောတာပဲเนาะအဲ့တော့အသိပညာလည်းရှိတယ်ကုသိုလ်ကောင်းမှုလည်းရှိတဲ့ပုဂ္ဂိုလ်တွေဟာလူဘဝမှာတင်းတောင့်တင်းကြဲနဲ့ကောင်းတဲ့ရင်ကျွယ်တဲ့ပုဂ္ဂိုလ်တွေပဲဖြစ်တယ်လေ ဒါမို့ကောင်းသတင်းဆိုတဲ့လူချက်တည်းဟာဘယ်လိုပုဂ္ဂိုလ်မျိုးကိုစွန့်ခွာမသွားသလဲချက်တည်းဟာအမြဲတမ်းရှိနေသလဲလို့ဒီမိကုံးကိုမေးတဲ့အခါကျတော့တရမိန်ကရဲ့သိဆရာကြီးကဖြေတယ်ဣတိဟိတပ္ပိဟိခုနေဟုပိတော်အခုသူပြောခဲ့တဲ့အညီချင်းနေအဲ့ဒီအညီချင်းတွေကဘာတွေတော့ဆိုသီလရဲ့ သီလရှိတဲ့ပုဂ္ဂိုလ်ရဲ့အရေးချင်းပညာရှိတဲ့ပုဂ္ဂိုလ်ရဲ့အရေးချင်းသူတော်ကောင်းရဲ့အရေးချင်းခုနပြောရတဲ့အဲ့ဒီအရေးချင်းနေအေတေဟိတဗ္ဗေဟိခုနိဟုပါတော့သူပြောရတဲ့အရေးချင်းတွေနဲ့ပြည့်စုံတဲ့အပြင်ဩစတိရှိဖို့အတွက်ကသီလရှိတဲ့ပုဂ္ဂိုလ်ရဲ့အရေးချင်း ပြပြောမယ်ဆိုရင်သီလရှိတဲ့ပုဂ္ဂိုလ်ရဲ့အရေးချင်းတော့ပါတော့ကာယကံဝစီကံမနောကံနဲ့အကုသိုလ်လုံးဝမလုပ်ဘူးမဟုတ်တာမလုပ်ဘူးဘာအတွက်နဲ့မှလိမ်မပြောတတ်ဘူးဒါသီလရှိတဲ့ပုဂ္ဂိုလ်ရဲ့အရေးချင်းပဲပညာရှိတဲ့ပုဂ္ဂိုလ်ရဲ့အရေးချင်းသူတော်ကောင်းရဲ့အရေးချင်းပညာရှိတဲ့ပုဂ္ဂိုလ်ရဲ့အရေးချင်းကခက်ခဲနေနေတဲ့ပြဿနာကိုမှန်ကန်အောင်ဖြေဆိုနိုင်တဲ့စွမ်းရည်တတိရှိတယ် အကျိုးမရှိတဲ့အလုပ်မျိုးကိုဘယ်တော့မှမလုပ်ဘူးအချိန်ခါကြာရောက်လာလို့ရှိရင်လေလှုပ်တင်လှုပ်ထိုက်တဲ့အလုပ်ကိုအလွတ်မပေးပဲနဲ့မပြတ်မကွက်ဆောင်ရတတ်တယ်ဒါအဲ့ဒီအီချင်းတခါတော်ကောင်းရဲ့အီချင်းဆိုတာကျေးဇူးသိတယ်ကျေးဇူးဆက်တယ်မိကောင်းဆွေကောင်းရှိတယ်ခိုင်မာတဲ့ဆက်ဆံရေးရှိတယ်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ရဲ့ကိစ္စကိုတလေးတစားဆောင်ရတဲ့ ဒါသူတို့အဲ့ဒီအရေးချင်းတွေပါပြည့်စုံအောင်မယ်တိတိကျက်သိရှိဖို့အတွက်ကတော့အဲ့ဒီပြောရတဲ့အရေးချင်းတွေပါ ရှိပြီးတော့တတ်တော်ကံကံဤကျိုးယုံကြည်တဲ့တရားဟုတ်မဟုတ်ဘာသာတရားနဲ့ပတ်သက်ပြီးတော့ယုံကြည်တဲ့တရားရှိရမယ်တနည်းအားဖြင့်ပြောရဆိုရင်ကုသိုလ်ရေးကိုစိတ်ဝင်စားလား တတ္တဆိုတာကောင်းတဲ့အလုပ်တွေကိုလုပ်ချင်စိတ်ဝင်စားကောင်းတဲ့အလုပ်ကလုပ်ရမှာပဲဖြစ်တယ်လို့ဆုံးဖြတ်ချက်ရှိတဲ့ပုဂ္ဂိုလ်တတ္ထောမုဒုဆိုတာစကားပြောလို့ရှိရင်ဒီအများနှစ်သက်စရာ ကောင်းတဲ့စကားမျိုးကိုပဲပြောတယ်နှစ်သက်ဖွယ်ရာကောင်းတဲ့စကားမျိုးကိုပြောတယ်နှစ်သက်ဖွယ်ရာကောင်းတဲ့စကားမျိုးဆိုတာချွဲချွဲပြစ်ပြစ်ပြောတာမဟုတ်ဘူးတန်ဖိုးရှိတဲ့စကားလို့ဆိုလို့တယ် သူပြောလိုက်တဲ့စကားတစ်ခုကသိတ္တမိုးရှိတယ်ဘုဒ္ဓပြေပြောပြောင်းပြောင်းနဲ့သူပြောလိုက်တဲ့စကားဟာလွန်တန်မိုးရှိတယ်တန်ဝိဘာခီအေးကိုရှိတာကိုခွဲခြားဝေဖန်ပြီးပိကံလေးရှိတယ်ဝဒင်းညူကိုစီမလာပြီးတော့တစုံတယောက်ကတောင်းတယ်ဆိုလို့ရှိရင်သဘောပေါက်တယ်မလှူရဲမနေဘူး နော်ဝတဉ္ညူကိုတက်နေတဲ့အတိုင်းတာအတွင်ကနေပြီးတော့ကုညီတရားရှင်ကုညီလိုက်တယ်တောင်းခံလာတဲ့လူကုညီပေးတယ်သင်္ကာကတဲ့ပေါင်းတင်ဆက်ဆံရေးမှာဘလောက်ကောင်လို့ချီးမြှောက်တတ်တယ်ဆိုတာချီးမြှောက်တတ်တယ်ဆိုရင်ဒီလောက်လေးနဲ့သဘောပေါက်အောင်မဟုတ်သေးဘူးချီးမြှောက်တယ်ဆိုတာပါလေ ဒါနပေးကမ်းစွန့်ကြဲတာလဲချီးမြှောက်တာပဲနော်အခုလိုကိုဗစ်ကာလမှာခက်ခဲကြုံနေကြတယ်တချို့အကြုံတဲ့ပုဂ္ဂိုလ်လိုအပ်တဲ့ဟာပေးတဲ့ကံတယ်ဒါနအာဘိစကားပြောတယ်နော်အားငယ်နေတဲ့ပုဂ္ဂိုလ်တွေရောအာဘိစကားပြောတယ်ပိယဝဆပိယဝိဆချိုးချိုးသာသာပြောတယ် အထစရိယာသူတို့ကိစ္စကိုပါဝင်ဆောင်ရွက်ပြီးတော့ပေးတယ်တမဏတတာကိုနဲ့ဓာတ်ုထားပြီးတော့ဆက်ဆံတယ်ဘယ်သူကမှအောက်တန်းချပြီးတော့အထင်သေးမြင်သေးတယ်မဆက်ဆံဘူးအဲ့ဒါကိုချီးမြှောက်တယ်လို့ခေါ်တယ်သင်္ကာဝတ္ထုတရားလေးပါ good organization ပဲတာရသော်ပြဟောထားတဲ့တရားတွေအဲ့ဒါလို့ချီးမြှောက်တတ်တဲ့ပုဂ္ဂိုလ်ဖြစ်မယ် အဲ့ဒီပုဂ္ဂိုလ်ဆိုရင်စိတ်တွေကရှိနေပါပဲလူတဲ့တန်းတဲ့လူနော်လောတဲ့အချိန်မှာပြီးရကန်းနဲ့ဆိုရင်စိတ်တွေရှိတာပဲစကားပြော ချူချူသာသာနဲ့အာဘိစကားပြောရတဲ့စိတ်တွေရှိတာပဲအကြောင်းကိစ္စပေါ်လာလို့ရှိရင်ကုညီဆောင်ရွက်ပေးတယ်ကုညီတယ်စိတ်တွေရှိတယ်ဘယ်လိုပဲဖြစ်ဖြစ်ကိုယ်နဲ့ဓာတ်နှုတ်ထားပြီးတော့ဆက်ဆံတယ်ဟောစိတ်တွေရှိတယ် အဲ့ဒါလို့ချီးမြှောက်တတ်တဲ့ပုဂ္ဂိုလ်မှာစက်တေရဘယ်တော့မှခွဲပြီးတော့မသွားဘူးတဲ့နောက်တစ်ခုကသခိလသခိလဆိုတာမိတ်ဆွေတွေချင်းချင်းပြောတာလို့ချိုတာတဲ့စကားသူပြောတဲ့စကားဟာနဝင်ချိုတယ်ဆိုတော့ဗမာတွေပြောလို့ရှိတယ်နော် ပြောလိုက်ရင်နဝင်ချိုတယ်အဲ့ဒီချိုတာတဲ့စကားမျိုးကိုပြောတာသခိလား တဏ္ဍဝါစာဆိုတာဆက်ဆံရေးပြည်ပြစ်တယ်ပြောတဲ့အခါမှာဘလို့ဟာပဲဖြစ်ဖြစ်ဆက်ဆံရေးကိုပြည်ပြစ်ပြည်ပြစ်နဲ့စကားပြောတာဒီမှာစကားနဲ့ပတ်သက်ပြီးတော့ရေးထားတာနော်သခိလာတဲ့တဏ္ဍဝါစာတဲ့ဘုဒ္ဓတဲ့ဘာလို့လို့ဆိုလူတူနဲ့တူဆက်ဆံတဲ့ဆိုတာအပြောနဲ့ဆက်ဆံကြရတာနော်ပြောနဲ့ဆက်ဆံကြစကားပြောခြင်းဖြင့်ဆက်ဆံကြတာဒါမို့ဆက်ဆံရေးနဲ့ပတ်သက်ပြီးရေးကြည့်တယ် အဲ့ဒါလို့ဆက်ဆံတတ်ရမယ်တဲ့အဲ့ဒီပြောခဲ့တဲ့အည်ချင်းအခုပြောခဲ့တဲ့အည်ချင်းတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုတိရိနောဇဟာတိစက်တည်းကဘယ်တော့မှဆုံးခွာမသွားဘူးဆိုတာအစင်ထာဝရစက်တည်းရှိတဲ့ပုဂ္ဂိုလ်လို့ဒီလိုပြောလို့တာအဲ့တော့စက်တည်းဆိုတာဒီအည်ချင်းတွေကိုပြောတာပဲတခြားလိုက်ရှာကြမရဘူးဒီအည်ချင်းရှိလို့လူတကာကသဘောကျတယ်နှစ်သက်တယ် ထောက်ခံတဲ့ဆိုရင်ဒါချက်တည်ရှိတာပဲချက်တည်ရှိအောင်နေဆိုရင်ဒီရည်ချင်းနေကိုယ်မှာရှိနေချက်တည်ရှိနေပါပဲเนาะအဲ့လိုရည်သေးကြီးကချက်တည်စွန့်ခွာမသွားတဲ့ပုဂ္ဂိုလ်ဒီလိုဖြည့်ဆိုလိုက်တယ်ဖြည့်ဆိုလိုက်တော့တရားမင်းကြီးကသူမေးစရာရှိရာတွေဆက်မေးကြတယ်သူကသူပတိတံတေအနုမောဓိယာနာ အရှင်ဘုရားကောင်းကောင်းဖြေလိုက်တဲ့အရှင်ဘုရားရဲ့ကောင်းမွန်လှပတဲ့အဖြေကိုတပည့်တော်ဝမ်းမြောက်ပြီးတော့အညာတံပု္ပ္ပာမိတတိငါဖြူနောက်ထပ်တခြားမေးခွန်းတစ်ခုမေးချင်သေးတယ်တဲ့အဲ့ဒါဖြေဖို့တိုက်တော်မှာတယ်စကားဆက်လေးနဲ့စလာပြီးတော့နောက်ထပ်မေးခွန်းတစ်ခုထပ်မေးပြန်သီလံသီရိစာပိတတင်္စဓမ္မ ပြင်းကြီးစတံတိထတရံဝဋ္ဌန္တိသူမေးချင်တာအခုအရှင်ဘုရားပြောတဲ့တိလနော်ကြက်တရေသူတော်ကောင်းတွေရဲ့အညီချင်းပညာကိုကျင့်သီလဆိုတာရဲ့လောကမှာချက်သေးဆိုတာရဲ့သူတော်ကောင်းရဲ့အရေးချင်းဆိုတာရဲ့ နောက်ပညာဆိုတာဒီလေးခုသူမေးတာအဲ့ဒါတွေနဲ့ပတ်သက်မေးတာပဲသီလနဲ့ပတ်သက်တဲ့မေးခွန်းသူတော်ကောင်းတရားသူတော်ကောင်းပညာနဲ့ပတ်သက်တဲ့မေးခွန်းသူတော်ကောင်းရည်ချင်းနဲ့ပတ်သက်တဲ့မေးခွန်းတိတိနဲ့ပတ်သက်တဲ့စက်တည်နဲ့ပတ်သက်တဲ့မေးခွန်းအဲ့တော့သီလရဲ့နော်ပညာရဲ့သူတော်ကောင်းတရားသူတော်ကောင်းအရေးချင်းရဲ့စက်တည်ရဲ့ အဲ့ဒီလေးမျိုးတဲမှာတဲ့ကံတိဋ္ဌတရံဝဋ္ဌန္တိရွေးလိုက်မယ်ဘယ်ဟာအကောင်းဆုံးလဲသီလအကောင်းတာလားကြက်သေးအကောင်းတာလားသူတော်ကောင်းရဲ့ရည်ချင်အကောင်းတာလားပညာအကောင်းတာလားဘယ်ဟာအကောင်းဆုံးလို့ပြောမလဲဒီမေးခွန်းထပ်ပေးလိုက်တယ်နော်ပေးလိုက်တော့ တရပင်ကဆရာကြီးကချက်ချင်းဖြေလိုက်တယ်ပညာဟိတ္ထာကုသလဝဒန္တိလောကမှာကျွမ်းကျင်လိမ္မာတဲ့ပညာရှိတွေကတော့ပညာဟာအချိမွန်တိုက်ဆုံးဖြစ်တယ်လို့ဆိုကြပါတယ်အဲ့တော့တိလတယ်လည်းပညာကောင်းတယ်စက်တည်တယ်လည်းကောင်းတယ်သူတော်ကောင်းတွေရဲ့အည်သွေးတွေလည်းစက်တည်ပညာကောင်းတယ်ပညာဟာအကောင်းဆုံးလို့ဆိုလို့ ပညာဟိသစ္စာပညာသာလင်အကောင်းဆုံးဘာလို့လဲဆိုအသိပညာရှိရင်လည်းသီလပြည့်စုံမှုပညာဆိုဒီမှာဟိုသင်ကြားထားလို့ကျက်မှတ်ထားတဲ့ပညာမျိုးကိုပြောတာမဟုတ်ဘူးနော်အကောင်းနဲ့ဆိုအကြောင်းနဲ့ကြိုခွဲခြားဝေဖန်တတ်တဲ့ wisdom လို့ခေါ်သင်တာတွေက knowledge လို့ခေါ်တယ်သင်ထားတာအကြောင်းအရာပဲသင်တာလေ အဲ့ဒီ knowledge ကနေပြီး experience ရလာတဲ့အခါမှာဖြစ်ပေါ်လာတာကြတော့ wisdom ပညာဆိုတာခွဲခွဲခြားခြားခွဲခွဲပြားပြားနော်လုံးသိမလုံးသိတည်တည်ခြားခြားအလေးနဲ့စဉ်းစားပြီးတော့သိတယ်အကြီးချင်းမျိုးကိုပညာခေါ်တာဟုတ်နောက်ဆုံးမှာရဟန္တာဖြစ်တယ်ဆိုတာလေပညာအထွတ်ထိပ်ရောက်သွားတာပဲပညာဟာအဓိကကြတယ် အဲ့တော့မြတ်စွာဘုရားကတမ္မာဒိဋ္ဌိလို့လည်းပညာကိုဟောတာရှိတယ်အဝိပဿနာဆိုလည်းပညာပဲမက်တူဖူရုဆိုတာလည်းပဲမဂ္ဂင်၈ပါးနဲ့ဖွဲ့စည်းထားလို့တမ္မာဒိဋ္ဌိဆိုတဲ့ပညာနဲ့သွားတာပဲအကုန်လုံးဟာဟောပညာဟာပညုတ်တရာတဗ္ဗေဓမ္မာအရင်ချင်းအားလုံးနေတယ်မှာပညာအကောင်းဆုံးလို့မြတ်စွာဘုရားလည်းဟောတယ်မြတ်စွာဘုရားဟောတာ ਨੇ တစ်ထပ်တည်းပဲဒီဆရာကြီးက ပညာဟိသစ္စာကုသလဝရန္တိကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေကတော့တဲ့ပညာဟသာလင်အကောင်းဆုံးလို့ပြောကြပါတယ်။ဘာနဲ့ဥပမာတူတော့ဆိုနက္ခတ္တရာဇရိဝတာရကနာကောင်းကင်မှာထွက်ပေါ်လာတဲ့ကြေတရာတွေနဲ့လာမင်းကြီးဆိုရင်ကြေတရာအလုံးထဲမှာလာမင်းကြီးဟာထင်ရှားဆုံးဖြစ်တယ်။အဲ့တော့အရေးချင်းတွေရှိတဲ့ထဲမှာပညာရည်ချင်းဟာအကောင်းဆုံးဖြစ်ပါတယ်။ကောင်းကင်က ကြက်တရားတွေခြံရမ်းနေတဲ့လမင်းကြီးလိုပဲပညာဟာအကောင်းဆုံးဖြစ်ပါတယ်ဥပမာနဲ့တပြဘာဖြစ်လို့တော့အကြောင်းပြပညာဟာလမင်းကြီးနဲ့တူပြီးကြံတဲ့အရေးချင်းတွေကကြက်တရားသဘောလောက်ပဲရှိတယ်မောနစတာပေါ့နော်အဲ့တော့တီလာတို့ကျက်တရေတို့သူတော်ကောင်းတွေရဲ့အကြီးချင်းတို့ဆိုတာဟာ ပညာရှိပြီဆိုရင်အလုံးပါလာတာပဲပညာရှိတဲ့နောက်မှာဒါတွေကုန်ပါတယ်ပညာရှိပြီဆိုရင် သီလလည်းရှိပြီသူတော်ကောင်းရည်ချင်းလည်းရှိပြီချက်သေးလည်းရှိပြီတော့ပညာရှိရင်အလုံးကအနွားကြီးကသူတို့ကတနွယ်ငင်ဒဇင်ပါဆိုတာလို့ပညာရှိရင်ကျန်တဲ့ရည်ချင်းတွေကုန်လို့ပါလာပြီပညာဟာအဓိကကြတယ် အဲ့တော့ဒီပညာခုနပြောသလိုသင်ထားတဲ့ပညာဘွက်လက်မှာပညာမျိုးပြောတာမဟုတ်ဘူးဆိုတတိထားဖို့လို့လို့အတန်သာတူတာနော်အဲ့ဒီပညာမျိုးရှိလို့ရှိရင်သီလလည်းပြည့်စုံမယ်ကျက်သေးလည်းရှိမယ်သူတော်ကောင်းတရားအရေးချင်းနေနဲ့ပြည့်စုံတယ်ဒါကြောင့်မို့လို့ပညာဟာအမြတ်ဆုံးပါအဲ့ဒီလေးမျိုးထဲမှာပညာဟာအမြတ်ဆုံးလို့အခုလို့ဒါသူမေးရင်လည်းမေးကုန် ခုနှစ်ပုတ်သူမေးလိုက်တာပဲခုနှစ်ပုတ်ပေးတာအဲ့ဒီခုနှစ်ပုတ်မေးပြီးတော့သူမေးထားတဲ့မေခွန်းနဲ့ကပညာဟာအကောင်းဆုံးဆိုတာကိုသူဖြေလိုက်တာပဲဖြစ်တယ်အဲ့တော့အကောင်းဆုံးဖြစ်တဲ့ပညာနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့သူမေးတရားမင်းကြီးကတရဝေငါဆရာကြီးရဲ့အဖြေကိုသူကျေနပ်အားရပြီး သုဘတိတံတေအနုမောရိယနာရှင်ပြားရဲ့ဖြည့်ဆူချက်တပြီးတော့လက်ခံပါတယ်จิตနဲ့တယ်တဲ့จิตနဲ့ပြီးတော့အញ្ញတံပု္ပ္ပံပြီးနောက်မေကုန်းတစ်ခုမေးချင်ပါသေးတယ်တဲ့သူမူလရည်ရွယ်လာတာကမေကုန်းခုနှစ်ပုဒ်ပဲစဉ်းစားလာတာဒါတွေကဆက်သွယ်လာတဲ့မေကုန်းတွေလို့ခေါ်တာပေါ့နော် အဲ့တော့တခြားမိကုန်းတစ်ခုမေးပါအောင်မယ်တဲ့ရှင်ဘုရားဖြေပါအောင်တဲ့ဆိုပြီးသူမေးတဲ့မိကုန်းလေးကပညာဟာ အကောင်းဆုံးဆိုလို့ရှိရင်တဲ့ကထံကရောဂိန္တိကရောခိမဆိုတာဂိန္တိဝမနောလပတိတာပညာဒီလောကမှာဘာလို့ရင်ဘယ်လိုကျင့်ကြံနေထိုင်ရင်ဘယ်လို စိတ်ချင်းကပ်ရင်ပညာဆိုတာရပါသလဲဆိုလိုတာပညာဘယ်လိုလုပ်ရအကောင်းဆုံးဖြစ်တဲ့ပညာရည်ချင်းရအောင်မလုပ်ရဘူးပညာရခြင်းအကြောင်းမေးတယ်ပညာရဒါနိပฏิပဒံဝေဒေဟိပညာရနိုင်တဲ့လမ်းကြောင်းကိုရှင်ပြပြောပါတဲ့ကထံကရောပညာဝဟောတိမစ္ဆော လူသားတယောက်ဟာဘာလို့ရင်ပညာရနိုင်ပါသလဲ ပညာရှိဖြစ်နိုင်ပါသလဲအဲဒီသိပညာရတယ်ခုနပြောတယ် experience အခြေခံပြီးတော့ဖြစ်လာတဲ့ wisdom နော်အဲ့ဒါရဖို့အတွက်ဘာတွေလုပ်အောင်လဲဆိုတော့သရဝင်္ဂဆရာရက်ဖြည့်တယ်ပညာရဖို့ရအတွက်ခုပြီဆိုတမျိုးဖြေကောင်းဖြေမယ်ပေါ့နော်ပညာရဖို့တက္ကသိုလ်တက်กว่าကောလိပ်တက်กว่าစာဖတ်กว่าလို့ဖြေခြင်းကဖြေကောင်းဖြေလိမ့်မယ်ခုခေတ် သူဖြည့်ပုံဖြည့်နည်းလေးကတော့ဒီလက်ဟာခြင်းမရှိတဲ့ဖြည့်နည်းကပေါ့နော်တေဝိထဝုဋ္ဌိနိပုနေဘောဓုတေအသိပညာနဲ့ပတ်သက်ပြီးတော့ကြည်ပွားတုတ်တဲ့ပြီးသိမွေးနေနေတဲ့အသိပညာရှိပြီးဘောဓုတရှိတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကိုမင်းချင်ကပ်ပါ သေဝေထဝုဒ္ဓေနိပုနေဘောဓုတေနိပုဏဆိုတာဒီတကယ်ကိုသိမ်မွေးတဲ့ခက်ခဲနဲ့နဲ့တဲ့ပညာတွေကိုတတ်တဲ့ဘောဓုတပြားတဲ့ဒီအသိပညာကျွယ်ဝတဲ့ပုဂ္ဂိုလ်တွေကိုမင်းချင်ကပ်ပါဆိုလိုတာဆရာစီ သင်ပါလို့ဆိုလိုတဲ့အတိတ်ပဲနော်သင်ပါအဲ့လိုသင်တဲ့အခါမှာသူတို့ကိုစိတ်ကပ်ပါ စိကပ်ပြီးရင်ဥက္ကာကောစပြိပု္ပ္ပကောတိယဆရာကြီးဆရာနဲ့တော့တွေ့ပါရဲ့ထွေရလေးပါးတွေပြောဟိုစကားပြောဒီစကားပြောဆရာစီကဘာပညာမှမရအောင်သူလည်းဖြစ်နိုင်သေးတာနော်အဲ့တော့ဆရာစီကဥက္ကာကသင်ယူပါပရိပု္ပ္ပကမရှင်းတာတွေမေးပါဒါအဓိကပဲဥက္ကာနဲ့ပရိပု္ပ္ပစာ ဒီဝိတ္တုဒိမကျမ်းမှာရေးထားတယ်ပညာဘူမိအခန်းဘလို့ရေးထားတယ်ဆိုတော့ဒီပညာရဲ့အခြေခံဖြစ်တဲ့ပညာဘူမိလို့ခေါ်တဲ့ခန္ဓာအရဏဓာတ်သစ္စာအိန္ဒြေပြိစ္ဆသမုပ္ပတ်ဆိုတဲ့သိစဉ်သိလိုက်တဲ့အချက်လက်တွေကိုတဲ့သင်ယူခြင်း မေးမြန်းခြင်းဖြင့်ဥက္ကဟပရိပု္ပ္ပာဝတိဥက္ကဟပရိပု္ပ္ပာပညာသင်တယ်ဆိုတာဒီနှစ်ခုပဲလောက်ရတာဥက္ကဟဆိုတာပါတော့ဆိုလို့ရှိရင်စကလုံးတွေကိုမှတ်သားတာဖတ်ရမယ်စာဖတ်ရင်လည်းစကလုံးမှတ်သားရတာပဲနားထောင်ရင်လည်းသူပြောတာတွေအကုန်လုံးသေချာနားဆိုင်ထောင်တယ်မှတ်တယ်မှတ်သားတယ်အဲ့တော့ ဥက္ခဟကတလုံးမကြံမှတ်သားဖို့လိုတယ်တဲ့ပရိပု္ပ္ပကမရှင်းတာကိုမေးမြန်းပါပရိပု္ပ္ပနဲ့ဥက္ခဟနဲ့ပရိပု္ပ္ပစာသင်တဲ့အခါမှာမရှိမဖြစ်ဥက္ခတော့လောက်ပါရဲ့ပရိပု္ပ္ပမလောက်ဘူးတင်တော့တင်တယ်ပြန်မစင်းစားသည့်အတွက်ကြောင့်ဘာမေးရမှမသိဘာမှလည်းမမေးဘူးဆိုလို့ရှိရင်သူကချုပ်ရင်းနေပြန်အဲ့တော့တင်လဲတင်မှတ်လဲမှတ်ပြီးရင်မေးပါ မရှင်းသေးတာတွေအခက်ခဲတွေကုန်ပြီပါစာပေကျမ်းကမှာဘယ်လိုဖွင့်တော့ဆိုရင်ဥက္ခဟကိုဝါဆုကတံပရိပု္ပ္ပာကိုတော့ပညာကရောတိပေးတယ်မိကွန်းမိကွန်းနဲ့ရှာတယ်အဖြေတွေတော့အဲ့တော့ဥက္ခဟနဲ့ပရိပု္ပ္ပာသင်ယူမှတ်သားခြင်းရယ်မေးမြန်းဆွေးနွေးခြင်းရယ် ဒီနှစ်ခုကိုလုပ်ပါတဲ့ဒီနှစ်ခုကိုလုပ်ပါအဲ့တော့သင်တဲ့အခါမှာလည်းပဲသူနေရတကိစ္စသူဝတိတာနေဆရာပြောပြတဲ့စကလုံးတွေကိုလည်းပဲတတိကောင်းကောင်းထားပြီးတော့တလေးတစားလာယူမှတ်သားပါတဲ့အဲ့တော့ရှိတုန်းကတော့ဗမာပြည်မှာ သူစီပုဗဝီလိတိဓာဆိုပြီးတော့ ပညာသင်ဖို့လမ်းညွှန်ချက်တွေပေးတယ်လေသူသူနေရတော့နော်စီစိန်တေးရတော့သင်ရမယ်ကြံစီရမယ်ဆိုတာအဲ့ဒီအချက်တွေပေါ့နောက်ပိုင်းမှာတော့အဲ့လိုချက်တွေပြောဒီမှာပြထားတာတော့အဲအဲ့ဒီအတိတ်ပဲပဲတူတူပဲနော်ဆရာပြောပြတာတွေကိုတလေးတစားနာယူပါတဲ့ဆရာစီချင်းကပ်ပါပညာတတ်တဲ့ဆရာစီချင်းကပ်ပါ သင်ယူပါမေးမြန်းပါဆရာပြောတာတွေကိုသိချာတနေ့တစားမှတ်သားပါသူတို့ဆိုလို့ဒါပညာရတယ်နီလားအတုစီပူပါဝိလိတိတာဆိုတာ ਨੇ ဒီအိဗေတူတူပါပဲပိရိကစာပေမှာတော့ဆရာသီဝကကြီးဟာဆေးပညာသွားသင်တဲ့အခါမှာပဟုံစကနာတိအများကြီးသင်တယ်အများကြီးသင်တယ် လဟုံစကနာတိမြန်မြန်လဲသင်တယ်ခိဂိတံစဥပတာရိတိသင်ပြီးသမျှကိုလည်းမှတ်မိအောင်ကြိုးစားတယ်ဥပတာရိတိဂိတံစဥပတာရိတိနောက်ပြီးတဲ့အခါမှာသင်ပြီးသမျှကိုလည်းသူကမမေ့မမေ့เสียရဘူးပေါ့နော်အဲ့ဒီလိုအချက်၄ချက်နဲ့ များများသင်တယ်များများသင်တယ်သေချာမှတ်သားတယ်လုံးဝပေးလျော့မရှိသေးဘူးအဲ့ဒီအချက်လေးချက်နဲ့ဆရာဇွန်ကကြီးဟာဆေးပညာကိုထွတ်ထစ်ရောက်သွားတာအဲ့တော့ရှေးခေတ်ကဆေးပညာဆိုတာခုခေတ်လိုပလင်းနဲ့ရေးတဲ့စာလေးကိုဖတ်ပြီးတော့ကုတဲ့ဟာမျိုးမဟုတ်ဘူးလေသူတို့ခေတ်တော့ကိုယ်ကိုယ်ရင်ဆေးဖော်ဆိုင်ရတဲ့တတ်ပညာတွေယောဂါကိုလည်းကိုယ်ကိုယ်ရင် စမ်းသပ်ပြီးတော့ကြည့်ရတယ်ပညာရောခက်ခဲတယ်နည်းနည်းတယ်ပေါ့နော်ခုခေတ်ကတော့ formula အတိုင်းပဲကိုဖော်တဲ့ဆေးမဟုတ်ဘူးဆေးညွန့်ကြည့်ပြီးတော့ကုလိုက်တာပြောမယ်ဆိုရင်တော့ခုခေတ်ကလွယ်တယ်လို့ပြောနိုင်တာပေါ့နော်အဲဆရာသူကကြီးရဲ့ဆေးပညာကြတော့သူ့ဆေးပညာကိုဘာနဲ့စမ်းသပ်တုံးလို့လက်တွေ့သူ့ဆောင်ဝဲဖြစ်ရတာစာအုပ်နဲ့ဆောင်ဝဲရေးဖြစ်ရတာမဟုတ်ဘူးတရင်တစ်ချောင်းယူပြီးတော့ဒီ ဒီဥစ္စနာအတွင်းမှာရှိတဲ့ဆေးဘက်မဝင်တဲ့အပင်တွေ့ရင်ယူခဲ့ဆိုပြီးတော့ဆရာကအဲ့လိုစမ်းလောကမှာပေါက်နေတဲ့အပင်တွေအားလုံးခုခေတ်တော့ဘိုတနီယာဆေးဆေးပညာနဲ့မဆိုင်တော့သလိုဖြစ်သွားပြီနော်ဆရာသူကကြီးတို့ရဲ့ဘိုတနီယာအဲ့ဒါတော့ဆေးပညာပဲကိုသွားဘိုတနီရဲ့ပထမရာစုနှစ်မှာဆိုလို့ရှိရင်တဲ့စောက်တဲ့ဥထမရေးထားတာတွေ့ရတယ် ပထမရာစုနေ့ဟာဒီအပင်ကစားကောင်းတယ်ဒီအသီးကစားကောင်းတယ်ဒီအသီးကမစားကောင်းဘူးအဲ့ဒါလောက်သိတဲ့ပညာဖို့တယ်နောက်ဒုတိယရာစုနေ့ရောက်လာတဲ့အခါကျတော့ဒီအသီးစားရင်စိတ်ဖြစ်တယ်ဒီအသီးစားဘလူယောဂတွေကိုပျောက်စေတယ်ဆိုတဲ့ကျမ်းမာရေးပဲပါနှွယ်လာတယ်အခုမောရံပိုတဏီကြတော့ဗာတွေဖြစ်တော့ဆိုတပင်လေးမျိုးဘလို့ကူးတယ်နော်မျိုးဆက်တွေဘလို့ပြူးတယ်တပင်တွေကဘလို့အသက်ရှိတယ်အသက်ရှူတယ် မျိုးဆက်တွေဘလို့ရှာလို့ရတယ်ဘလို့ထိန်းတယ်ဆိုတာတွေကစပြီးတော့အခုခေတ်ကတော့ပို့ပြီးတော့ကျက်ပြန့်လာတယ်ပေါ့နော်ဟိုနေရာဆရာဒီဝကကြီးကတော့ဆေးဘက်ဝင်တဲ့အပင်ရှုတောင်ကပဲသူကလေ့လာမှတ်တာလားအဲ့တော့ဘယ်ပင်ကဘယ်ယောဂအတွက်သုံးကြတယ်ဘယ်ပင်ကဘာအတွက်သုံးကြတယ်လို့သူကပြင်ရရလို့မှတ်တာအဲ့တော့အဲ့လို ကြိုးစားအထုတ်ပြီးတော့သင်ခြင်းအဖြစ်အေဝံကရောပညာဝဟောတိမစ္ဆောတဲ့ဒီလိုလှုပ်ရှားအဖြစ်ဒုတိယဟာပညာရလာနိုင်ပါတယ်လို့အဲ့လိုဟောပြောတာနော်ဒီပညာဆိုတာ ਨੇ ပတ်သက်လာလို့ရှိရင်ပညာဟာ သူများရဲ့အခက်အခဲကိုလည်းပဲကာကွယ်နိုင်တယ်ပေါ့နော် သူများရဲ့အခက်အခဲတွေကိုလည်းဖြေရှင်းပေးနိုင်တယ်ဒါကြောင့်မို့လို့ကရုဏာပညာနှမျိုးရှိတဲ့ထင်ပဲမြတ်စွာဘုရားရဲ့ဒီအများပေါ်မှာကောင်းကျိုးချမ်းသာလောကသားတို့အတွက်ကြိုးစားဖို့ဆိုတဲ့အခါမှာကရုဏာနဲ့ပညာဒီနှစ်ခုသုံးချက်ကရုဏာဖြင့်ကြုံတွေ့နေရတဲ့ဆင်းရဲဒုက္ခအခက်အခဲတွေကို ဟိုမရှုစိတ်ဘူးပညာဖြင့်ဘယ်လိုကူညီရမယ်ဆိုတာကိုသိတယ်အဲ့ဒီနှစ်ခုပေါင်းစပ်ပြီးတော့လောကသားတွေရဲ့အကျိုးဆောင်ရွက်ခဲ့တာအဲ့တော့ပညာရှိတဲ့ပုဂ္ဂိုလ်ဟာဒီဖះအလောင်းတော်တွေကပညာကိုအဓိကထားပြီးတော့လုံးလိလှုပ်ထားရှိတယ်ပါရမီ7ပါးထဲမှာတော့အစုံတော့ဖြည့်ရတာပေါ့နော်အဲ့မှာပညာဖြည့်ပညာကို ပါရမီဖြည့်ရတဲ့ဟာ မေးတယ်မြန်းတယ်စူးစမ်းတယ်လေ့လာတယ်ဒါပညာရခြင်းအကြောင်းတခုဒါမှန်တယ်မေးပြန်စူးစမ်းရမယ်သင်ရမယ်လေ့လာရမယ်အဲ့ဒီပုဂ္ဂိုလ်တွေကပညာနောက်ဘဝဘဝမှာပညာတိုးတက်လာမှာပဲသိကြတယ်ပညာစူးစမ်းအဲ့လိုပညာဆိုတာတော့အံ့ဩစရာကောင်းတယ်ဇာလန်းလေးတစ်ခုကိုဒီနေရာမှာမှတ်ကြည့်အောင်ဘုရားလောင်းဟာဒီပြဿနာတစ်ခုကိုဖြေရှင်းတဲ့နေရာမှာ ပညာရှိတော့ဘလို့ဖြေနိုင်တယ်ဆိုတာကိုသိဗမာစကားမှာလည်းရှိတယ်ပညာရှိက ပြည့်ကြည့်တာလည်းသိကြသေးတယ်ဆိုပညာရှိကမြင်တယ်နော်အဲ့ဒါပုံနာအိုကြီးတယောက်ကလည်းလှည့်ပြီးတော့ပတ်စံတောင်းလမ်းမှာစားဖို့ဆိုပြီးတော့မုံအိတ်အိတ်ကြီးနဲ့ပုံပဲသေးတာတွေထည့်ပြီးအဲ့ဒီအိတ်ကြီးထမ်းပြီးတော့လမ်းမှာလိုက်ပြီး ပုံနာတွေအရှိတော့အလူခံစားတော့တာလိုက်ပြီးတော့ဝိจิตနာလူခံပြီးပြန်လာတယ်ပြန်လာပြီးတော့သစ်ပင်အောင်မှနာမောပမန်းနဲ့ရေရှိတဲ့နေရာရေလေးခတ်ပြီးတော့အဲ့အိတ်ထဲကမုံနေစားစားပြီးတဲ့အခါနီလာရှိတဲ့ရှေ့အိုင်လေးကိုသွားပြီးဆေးကြောလောက်တယ်ပေါ့နော် ပြန်လာတဲ့အခါအဲ့ဒီအိတ်ကလေးပိတ်ပြီးခုံးပေါ်ထမ်းပြီးတော့ပြန်ထွက်လာတယ်အဲ့သူထွက်လိုက်မှာဘာပြောလိုက်တော့ဆိုတော့ရုပ်ကစုတစ်ပင်ကနေပြီးတော့ရုပ်ကစုနဲ့ကပွားနဲ့ထွက်လာပြီးတော့ပုံနာကြီးတဲ့မင်းလမ်းမှနေမင်းသိလိမ့်မယ်အိမ်ပြန်ရင်မင်းမိမသိလိမ့်မယ်ဒါလေးပြောပြီးပျောက်သွားပြန်မေးလို့လည်းမရတော့ မင်းလမ်းမှာဆက်ကြာနေမင်းသိမယ်တဲ့အိမ်ပြန်ရင်မင်းမိမသိလိမ့်မယ်တဲ့ဒါပဲပြောတာအဲ့မှာသူဟာစိတ်ဆင်းရဲစိတ်ဆင်းရဲပြီးတော့မျက်ရည်တွေကျပြီးတော့ရုပ်ရောက်လာအိမ်လည်းမသွားရဘူးအဲ့ဒီမှာဘုရားလောင်းတေနကပညာရှိကတရားတွေဘာတွေဟောကောင်းကျိုးချမ်းသာရစေနိုင်တဲ့ဒီလမ်းတွေကိုသွန်သင်ပြသနေတဲ့အချိန်အပုံလိုက်ရလူစုလူဝေးရှိတော့အင်း ဒီပြဿနာမေးရအောင်ဆိုပြီးဝင်လိုက်တယ်ဘုရားတော်ကကြည့်လိုက်တော့ကြံတဲ့လူတွေကအားတက်တရောသူဟောတာပြောတာတွေကိုနားထောင်လို့ရှင်းရှင်းပြပြရှိကြဒီပုံနှိုင်းကြီးကဖေးနားလေးမှာမျက်နှာကလည်းမကောင်းဘူးမျက်ရည်တွေကလည်းကျနေတယ်ဘာဒုက္ခရောက်လာသလဲဆိုတာကိုတရားဟောတဲ့နေရာကနေလှမ်းမြင်ပြီးပုံနှိုင်းကြီးရဲ့အခက်အခဲကိုမေးတယ်မေးတဲ့အခါကျတော့သူ့ကိုခုလိုပဲရုတ်တရက်ရုပ်ကစိုးနာကထွက်ပြောလိုက်တယ်လမ်းမှာနေရင်မင်းသိမယ် အိမ်ပြန်ရင်တော့မိမိမသိပဲဆိုအဲ့ဒါအတွက်သူဘယ်လိုလုပ်အောင်မသိဘူးဆိုဘုရားလုံးကအဲ့ဒါစဉ်းစားလိုက်တယ်ဒါဘာဖြစ်နိုင်တယ်လောကလူတွေသိတယ်ဆိုတာအစိတ်စားလို့လည်းသိတာပဲယောဂဖြစ်လို့လည်းဖြားနေတွေနဲ့သိတာလေဗျာအခုကတော့အိမ်ပြန်မှလည်းသူသိရမယ်အဲသူမိမသိမယ်လမ်းမှနေရင်သူသိမယ်ဆိုတော့ဘုရားလောင်းကဧကန်ဒိဋ္ဌသူ့မေးလိုက်အိတ်ထဲမှာမွေးရှိနေပုံရတယ် အဲ့ဒါ तू စဉ်းစားတာနဲ့ပေါ်သွားတေချာအောင်သူ့ကိုစစ်မေးတယ်မင်းဒီအိတ်ကိုဘယ်မှာချလမ်းမှာလာတော့ဘယ်မှာချခဲ့တယ်လဲဆိုတော့တစ်ပြအောင်ချတယ်ဘာလို့လဲမုံမုံစားတယ်မုံစားပြီးပြန်သွားတော့ဆိုရှည်သွားခတ်တယ်တဲ့အဲ့တော့မင်းမုံအိတ်ပိတ်ခဲ့လားဆိုမပိတ်ခဲ့ဘူး ပြန်လာတော့မင်းမုံမုံအိတ်ပိတ်တယ်အဲ့ဒီမှာဘာရှိတော့မင်းကြည်လားမကြည်ဘူးဒီတိုင်းစေဆွဲပြီးပိတ်ခဲ့တယ်ပေါ့နော်အထုတ်ဆွဲထုတ်ခဲ့တယ်ပေါ့အဲ့တော့ဘုရားလောင်းကတွေ့တယ်ဒါဧကန်ဒိဋ္ဌမုံနတ်နဲ့တောမွေတကောင်ဝင်ပြီးတော့သူ့အိတ်ထဲမွေရောက်နေပြီအဲ့တော့လမ်းမနေရင်သူ နောက်ထပ်ကမုံစားလို့အိတ်ထဲနှိပ်ရင်သူ့မွေကြိုက်သေးအိမ်ပြန်ရင်သူ့မိမဒီထုတ်ပေးလိုက်ရင်သူ့မိမမွေကြိုက်မှာ ဒါပဲဖြစ်ရမယ်ဆိုဆုံးဖြတ်ပြီးတော့ဒါဆိုရင်မင်းအိတ်ထဲမှာမွေရှိနေပြီအဲ့တော့အိတ်ကိုချချပြီးတော့အဲ့ဒီအိတ်ကိုဖြေးခက်လန်းလန်းကနေပြီးတော့ထုံးတဲ့အိတ်ကိုဖြေးလိုက်ပြောတဲ့အတိုင်းပဲအဲ့ဒီမွေဟောက်ကြီးကရှူးဆိုထွက်လာနော်အဲ့ဒါတတုဘဒ္ဒတာဆိုတဲ့ဆပ်မှာအဲ့ဒါတို့ပြောထားတာရှိဘုရားလောင်းရဲ့ပညာစွမ်းနဲ့ ဒီစဉ်းစားတတ်တဲ့အရေးချင်းနဲ့ပဲသူဘာဖြစ်တယ်ဆိုတာကိုစဉ်းစားပြီးတော့သူ့ရဲ့ဒုက္ခတွေကိုကယ်တင်ခဲ့ဘူးတယ်ဒါကိုပညာဆိုတာစွမ်းတတ္တိထက်ပါတယ်အဲ့ဒီပညာကိုရအောင် အခုလိုပဲကြိုးစားပြီးတော့သင်ရပါတယ်လို့စသေးကြီးကဖြေလိုက်ပြီးတော့သူ့မိကုန်းနေပြီးသွားတဲ့အခါတရဘင်ကဆရာကြီးကပညာရှိတဲ့အကျိုးကျေးဇူးဟာတလောက်တည်းမကဘူးတဲ့ ပညာရဲ့အကျိုးကျေးဇူးကိုဖော်ပြမယ်။တပညာဝါကာမဂုဏီအဝိခတိအနိစ္စတော့ဒုက္ခတော့ရောဂတော့ပညာရှိလာပြီဆိုလို့ရှိရင်ကာမဂုဏ်အာယုန်တွေကိုမမြဲဘူးဆိုတဲ့အမြင်ဒုက္ခပေးတတ်တယ်ဆိုတဲ့အမြင်နဲ့လူကိုနာကျင်စေတတ်တယ်ယောဂဝေဒနာတွေကိုဖြစ်ပေါ်စေတတ်တယ်နာကျင်စေတတ်တယ်ဆိုတဲ့ ဒီအမြင်ကိုပါထည့်ပြီးတော့ဟောတယ်အဲ့တော့ဒီယသိကတကယ်ကတော့ဝိပဿနာတရားဆိုတာဘုရားမဟောနိုင်တာဒီမှာအနိစ္စတော့ဒုက္ခတော့အနိစ္စနဲ့ဒုက္ခအကြောင်းကိုပြောတယ်ယောဂဆိုတာလည်းဒုက္ခပဲမှာအနတ္တဒေါသမပါတာအနတ္တကတော့ဘုရားပွင့်မှပဲဟောနိုင်တယ်လို့ဆိုတယ်အဲ့တော့တကယ်ပညာရှိလာပြီဆိုလို့ရှိရင်ဘယ်ရာမှမမြဲဘူးအလုံးဟာမမြဲမှုကြောင့် ကျင့်တတ်เสียမကောင်းဘူးအလုံးဟာနာကျင်စေတတ်တဲ့အရာတွေကြီးပဲဆိုတာကိုပညာရှိတဲ့ပုဂ္ဂိုလ်ကရှုမြင်သုံးသပ်နိုင်တယ်သူဆိုလို့နော်လောကမှာနေပြီမဲ့လို့ဒီအသည့်တွေကိုရနိုင်တယ်အေဝံဝိပတိပစ္စတိစန္ဒံဒီကံကုံအာယုန်နေနဲ့ပတ်သက်ပြီးအခုလိုသဘောပေါက်တဲ့ပုဂ္ဂိုလ်တယောက်ဟာဒီခုလိုရှုမြင်နိုင်တဲ့ပုဂ္ဂိုလ်ဟာတွေ့တာမှုဆိုတဲ့တဏှာကိုဖယ်ရှားနိုင်ပါတယ် ဒုက္ခေတုကာမေတုမဟာပယေတုလူတွေပေါ်မှာဒီဒုက္ခကိုဖြစ်စေတတ်တဲ့ဘေးရန်ကြီးမားလာတဲ့ကာမဂုဏ်အာယုန်တွေပေါ်မှာတဲ့အခုလိုရှုမြင်တွေ့တာမှုကိုဖယ်ရှားနိုင်ပါတယ်ဒါပညာရဲ့အကျိုးကျေးဇူးပဲနော်အဲ့တော့ပညာရပြီဆိုလို့ရှိရင်ဒီပညာနဲ့အမှန်တရားကိုဆင်ញင် သုံးသပ်ပြီးတော့တွေ့တာစရာအာယုန်တွေပေါ်မှာတွေ့တာမှုကိုဖယ်ရှားနိုင်တယ် အဲ့ဒါလို့တွေ့တာမှုတဏှာကိုဖယ်ရှားလိုက်တဲ့အခါတဝိတရာကောဝိနည်းဒေါသအဖယ်ရှားနိုင်တဲ့ပုဂ္ဂိုလ်ဟာဒေါသကိုလည်းဖယ်ရှားနိုင်တယ်။ဘာကြောင့်လို့ဆိုရင်ဒေါသဆိုတာလောဘရှိလို့ရှိရင်ပါလာတာဟုတ်သူ။လူကျင်တာရနေရင်လောဘမရတော့ဘူးဆိုရင်ဒေါသအဲ့ဒေါသကိုလည်းဖယ်ရှားနိုင်တယ်။ဒေါသကိုဖယ်ရှားပြီးဖယ်ရှားဖို့အတွက်မေတ္တာစိတ်တံဘဝေအပရိမာဏ တရားတွေအလုံးပေါ်မှာအကျိုးစီးပွားကိုလိုလားတဲ့အကန့်အသတ်မထားတဲ့စိတ်မျိုးကိုသူ့တဏ္ဍာမှာဖြစ်နေအောင်ကြိုးစားတယ်။တဗေတုကုဒေတုနိဒာယဒန္တံတရားအလုံးပေါ်မှာနှိစ္စညင်မှမို့ဆိုတာလေလုံးဝနှိစ္စညင်ညင်မှစရာလက်နဲ့တေးနော်မကောင်းတဲ့စိတ်ပါဖယ်ထားပြီးတော့မေတ္တာဘာဝနာကိုပွားတယ်။အဲ့ဒီခေတ်ကတော့ဒီသမထကျင့်စဉ်ပဲဟောနိုင်တယ်ဝိပဿနာမဟောနိုင်သေးဘူး။ ဝိပဿနာမဟောနိုင်အနိစ္စဒုက္ခလို့ဆိုပြီးမဲ့လို့အနတ္တကိုမဟောနိုင်တဲ့အတွက်ကြောင့်ပြည့်စုံသောဝိပဿနာမဖြစ်ဘူးပေါ့နော်အဲတော့သဗ္ဗေတုပုရိတုနိဋ္ဌာယဒန္တံတရဝအလုံးပေါ်မှာဒီဒုက္ခပေးတာမျိုးမလုပ်ဘဲနဲ့မေတ္တာပွားမယ်ဆိုရင်တဲ့အနိန္တိတော်ဗျမမုပိဋိဌာနာဒီဘဝမှာလည်းအကဲ့ရဲ့မခံရဘဲနဲ့ပြမပြေကိုရောက်ရှိနိုင်ပါတယ် သူတို့စီမှာတော့လမ်းဆုံးပန်းနိုင်ကအဲ့ဒီခေတ်ကတော့ပြမပြေဟာလမ်းဆုံးပန်းနိုင်မယ်နိဗ္ဗာန်ဆိုတာမဟောနိုင်သေးဘူးပေါ့နော်အဲ့တော့ပြမပြေဟာလမ်းဆုံးပန်းနိုင်မယ်လို့အဲ့ဒါလို့ပြမပြေရောက်သည့်ထိအောင်ဒီပညာစွမ်းအားနဲ့လမ်းညွှန်မှုကိုဒီလိုပြောပြီးတော့တရဘင်ကဆရာကြီးက အလုံးအတွက်ဝမ်းမြောက်ဖွယ်စကားတစ်ခုထည့်သွင်းပြီးတော့ပြောကြတယ်မတ္တိယအာဂမနဟောတိတဝမတ္တကပိမရထတာပိကာလင်္ဂရာသတ္တသဥက္ကတတာသဗ္ဗိတဝောကမ္မရာကိုပြီးတော့ဒီဆရာကြီးဟောပြောနေတဲ့အချိန်လေးမှာလူမင်း၃ဦးဘယင်၃ဦးအဘယင်၃ဦး ရောက်လာတဲ့ဘုရင်သုံးဦးဟာအကျိုးကျေးဇူးတွေအများကြီးဖြစ်သွားတယ်။အဲ့တော့ဒီနေရာလေးမှာဘုရင်သုံးဦးဆိုတဲ့နေရာမှာဒီဒီဇတ်တကရမှာဇတ်ပါဠိတော်မှာအထကမင်းလို့ပါတယ်။တကယ်ကတော့ပါရယနာမှာပါတာအလကမင်းလို့ပါတယ်။အဲ့တော့လာကြီးနဲ့ထောက်မဲ့လေရက်ကလည်းရောတယ်။ရောနေတော့တေးသေးချာချာစစ်ဆေးကြည့်တော့ စမ်းမှာတော့အထက်ကလို့ပဲရေးတယ်သို့တော့ပါရဏတုတ်ကိုကြည့်လိုက်တဲ့အခါကျတော့အလကမင်းလို့သုံးတယ်နေရတူတူပဲဂေါဒဝရီမြေနားမှာရှိတဲ့နိုင်ငံတွေပဲအဲ့တော့အလကလို့ပဲဟောခဲ့တယ်အထကလို့မဟောခဲ့ဘူးเนาะအဲ့ဒီလိုပါဠိကွဲနှစ်ခုဖြစ်နေတယ်ပေါ့နော်အဲ့တော့ပါရဏသုတ်တံကိုကြည့်ပြီးတော့အလကမင်းဆိုတဲ့နာမည်ကိုပဲယူပြီးတော့ အလကမင်းရဲ့ဘီမရထမင်းရဲ့ကာလိကမင်းရဲ့အဲ့ဒီမင်းသုံးပါးဟာတရားနာရင်နာရင်နဲ့သူတို့ကာမဂုဏ်အာယုံကိုဆွတ်လွတ်လို့တဲ့စိတ်ဓာတ်တွေဝင်လာတယ်ပေါ့ဆွတ်လွတ်ချင်သွားကြတယ်ဆိုလိုတာကရှင်မင်းဘုရားပိုင်ဆိုင်မှုတွေအလုံးကိုဆွတ်လွတ်ပြီးယသိဝဖို့စိတ်ဝင်စားသွားကြတယ်ဒါအေဝံမဟာတိယကြီးမားတဲ့အချိုးကျေးဇူးတစ်ခုကိုရတယ် နော်မင်းစိစိန်ဆိုတာစွန့်နိုင်ခဲ့တယ်လေအဲစွန့်နိုင်ခဲ့တဲ့မင်းစိစိန်လေးကိုသူတို့ဟာ စိတ်ထဲကလုံးဝဆုံးဖြတ်ပြီးစွန့်လိုက်ကြပြီ တိုင်းတော်ပြည်တော်ကိုမပြန်တော့ဘူးရသေးကြီးရှိမှာပဲရသေးဝပြီတရားထုတ်တော့မယ်ဆိုတဲ့စိတ်ဆုံးဖြတ်ချက်တွေဖြစ်နေတာကိုသိလို့ရသေးကြီးကအေဝံမဟဋ္ဌိယံအာဂမနဟောတိဘုရင်မင်းကြီး၃ဦးလာတာဟာအမတမအကျိုးကျေးဇူးရှိတယ် ချီးမားတဲ့အကျိုးတရားကိုသူတို့ရသွားကြပြီသူတို့ယင်တဲ့နှလုံးထဲမှာကာမဂုဏ်ကိုတည်ငါအားဖြင့်ဖယ်ရှားနိုင်တဲ့စိတ်ဓာတ်တွေဖြစ်သွားပြီဆုံးလို့ကြတော့မယ်အဲ့ဒါလို့ပြောပြီးတော့ဒီမင်းသုံးပါးကိုချီးကျူးမင်းသုံးပါးကရှင်းနှံ့အားရတဲ့အခါမှာ ဒီတရပင်ကဆရာကြီးကိုချီးကျူးကြချီးကျူးပြီးတော့သူတို့ခွင့်နှောင်းစကားတစ်ခါလဲဆိုကြဧဝမေတံပရစိတ်တဝေတိသဗ္ဗေတနောကာမရာဂောပိနောသူတို့အစိတ်ကိုတည်တတ်တဲ့ဆရာကြီးပြောတဲ့အတိုင်းမှန်ပါတယ်တဲ့သူတို့ကာမရာဂလို့ဆိုတယ်ကာမဂုဏ်အာယုန်ခံစားလို့လေတဏှာတွေသူတို့မှကင်းသွားပါတယ်တဲ့တရင်ကအပြည့်ပြောက်ကင်းသွားတယ်ကရောဟိဩကတမနုဿဟာယ ယထာဂတိတေအဖိတံပဝေမှာကျွန်တို့တို့ကိုချီးမြှောက်တဲ့အနေနဲ့အခွင့်ပေးပါအရှင်ရသေးကြီးဆရာကြီးကျင့်တဲ့လမ်းကြောင်းတိုင်းတို့လိုက်ပြရစေပါတို့ခွင့်တောင်းလိုက်ကြခွင့်တောင်းတော့ဆရာကြီးကလည်းချက်ချင်းခွင့်ပေးတယ်ကရောမိဩကတမနုဿာယမင်းတို့ကိုချီးမြှောက်ပြီးတော့ငါခွင့်ပေးပါတယ်မင်းတို့ဟာကာမရာဂကိုပယ်လိုက်ပြီးသားဖြစ်တယ်ပရထကာယဝိပုလယံပိတိယ တကုလုံးပီတိတွေဖုံးပြီးတော့မင်းတို့ဟာကျေနပ်အားရမှုကိုဖြစ်နေကြတယ်ဒါကြောင့်မို့ငါသွားတဲ့လမ်းကြောင်းအတိုင်းမင်းတို့လိုက်နိုင်ကြပါစေလိုက်ကြပါလို့ဆိုပြီးတော့ခွင့်ပြုချက်ပေးလိုက်တယ်အဲ့တော့ဘုရင်သုံးပါးကလည်းတပ္ပံကရိတာမတဝါနုတသနာဆရာကြီးရဲ့အဆုံးအမအလုံးကိုသူတို့လိုက်နာပါမယ်တဲ့ရံရံတွန်းဝက္ခတိပူရိပညာ ပညာဉာဏ်ကြီးမားတဲ့ဆရာကြီးပြောသမျှကိုသူတို့လုပ်ပါမယ်ပရမကာယဝိပုလယပိတိယကြီးမားကျယ်ပြန့်တဲ့နှစ်သိမ့်ခြေနှက်ခြင်းဖြင့်သူတို့တစ်ကိုယ်လုံးခြေနှက်အာရမှုရှိအောင်ကြိုးစားကြပါမယ်ယထာဂတိတေအဘိဓမ္ပဝေမှာဆရာကြီးလမ်းကြောင်းအတိုင်းသူတို့နောက်ကနေလိုက်ပါမယ်အဲ့ဒါလို့ပြောပြီးတော့ အဲ့ဒီနေ့ကအခုလို့တရားမင်းနဲ့ဘယင်တွေရောက်လာတဲ့နေ့ကအဲ့ဒီမှာစော်ကားခံရတဲ့ကိတဝိဇ္ဇယတိကကွယ်လွန်အိဋ္ဌရောက်သွားတဲ့နေ့ဖြစ်အဲ့မှာသူစာပနကျင်းပပြီးတော့ယသိတွေအကုန်ရောက်နေတဲ့အချိန်ပဲ။နော်ယသိတွေရောက်နေတော့အလုံးဟာကိတဝိဆယသိကြီးရဲ့စာပနကိုပြုလုပ်ကြတာကိုအဲ့ဒါကြောင့်မို့သူ့ကိုပူဇော်ပြီးဝိုင်းဝန်းပြီးသူ့ရဲ့ ရီရသပနာပူဇော်ပွဲလုပ်ပြီးတဲ့အခါမှာယသိတွေအလုံးရောက်နေတော့ဆရာကြီးကအဲ့ဒီယသိတွေအလုံးကိုကိုနေရာကိုပြန်ကြဖို့စိတ်လွတ်တယ်နော်အလုံးကိုနေရာကိုပြန်ပြီးတော့တဲ့ဟိုသွားရောက်ပြီးနေချဖို့အလုံးဟာသာနေရတာဟောတာတရာတမဟိတာစိတ်တည်တည်ငြိမ်ငြိမ်နဲ့ကိုရရှိတဲ့ဇန်တရားတော့ဘုံမှာမွေးလျော်ပျော်ပိုက်ပြီးတော့နေကြပါ ခါတိုင်းလူသမထကျင့်စဉ်ကိုဆက်ပြီးတော့ကျင့်ကြပါဧတာရတိပပ္ပစိတတသစ္ထာတဲ့စံတရားနဲ့ပြုံမွေ့တာတရားဓမ္မနဲ့ပြုံမွေ့ခြင်းနေတာလေအခုလူလူလောကကိုရှောင်ပြီးတော့ရသေးရဟန်းပေါင်ရောက်လာတဲ့ပုဂ္ဂိုလ်တွေအတွက်အကောင်းဆုံးပါပဲအဲ့တိုင်းကိုနေရာကိုပြန်ပြီးတော့ကျင့်ကြံကြိုးကုပ်အထောက်ကြပါလို့ဆရာကြီးကရသေးတွေကိုပြန်ခွင့်ပေးလိုက်နော် အဲ့တော့ယသိတွေလည်းပြန်သွားကြတယ်မင်းသုံးပါးကတော့အဲ့ဒီမှာပဲသူ့ပရိသတ်တွေနဲ့အတူယသိဝတ်ကြတယ်တရားမင်းကြီးကတော့ကောင်းကင်ယံကနေပြီးပြန်သူနတ်ပြည်ကို ပြန်သွားတယ်အဲ့ဒီဒီဇလန်နဲ့ပတ်သက်ပြီးတရဘင်ကဇတ်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားသခင်ကိုရမြတ်ကဒီဆက်တိုင်းမှာဒါမျိုးမပါဘူးဒီဇတ်နဲ့ပတ်သက်ပြီးတော့ ဘုရားကိုယ်တိုင်ကချီးမွမ်းထားတာဘာတော့ဆိုဂါထာဣမအထဝတိသူပြင်စနာသူဘာတိတာဣတိနာပဏိတေနာရှင်သိပညာရှိကြီးဟောထားတဲ့နော်စကလုံးတွေကပြည့်ပြည့်စုံစုံလှလပပါဖြစ်တဲ့ဒီဂါထာတွေဟာအနဲ့ဒိဗ္ဗေတွေအလွန်ပြည့်စုံတယ်တဲ့ယောကောစီမအထင်ကတောသူနေရလဘေထပုပ္ပပရိယံဝိသေတာဒီအသေးကြီးဟောထားတဲ့ အဖြေခါထာတွေကိုအလေးနဲ့ထားပြီးတော့လိုလိုချင်းချင်းနားထောင်သင်ယူမယ်ဆိုတဲ့ပုဂ္ဂိုလ်ဟာနော်ရှေ့နောက်ထူးခြားတဲ့အသိဉာဏ်တွေကိုရရှိမှာဖြစ်တယ်ရှေ့ပိုင်းကလည်းထူးခြားတယ်နောက်ပိုင်းကလည်းထူးခြားတယ်ရှေ့တဲ့နောက်ကနေတိုးတက်ပြီးတော့ထူးခြားသွားတယ်အစဉ်စဉ်နော်ကောင်းတဲ့ကောင်းတဲ့အသိဉာဏ်တွေကိုရသွားနိုင်တယ်လတ္တနာပုပ္ပပရိယံဝိသေတာအဲ့လိုထူးခြားချက်ကိုရပြီးနောက်ဆုံးမှာ အတ္တတနာမစ္ဆုရာဇတခေစေဒီသေမင်းမမြင်ရအရက်ကိုရောက်သွားနိုင်ပါတယ်တဲ့အဲ့တော့မြမပြည်ရောက်သွားရင်လည်းသေမင်းနဲ့တော့အတော်နဲ့မတွေ့ဘူးခုခေတ်ကတော့ကိုဗစ်နဲ့ဆိုသေမင်းနဲ့ကကတ်နေကြတာမြန်မြန်တွေ့အဲ့တော့ဒီအတ္တတနာမစ္ဆုရာဇတသေမင်းရဲ့မမြင်ရရောက်တယ်ဆိုတာနိဗ္ဗာန်ကိုဆိုလိုတယ်သို့သောအဲ့ဒီခေတ်ကနိဗ္ဗာန်ဆိုတာတဲ့မြမဘုံကို ရှည်ညွှန်းတဲ့သဘောရှိတယ်။ပြမဘုံဆိုတာလည်းအတော်နဲ့သိချင်းတရားနဲ့ဆုံးမှာမဟုတ်ကဘာချီပြီးတော့အသက်ရှိတာဟုတ်။ဒါကြောင့်မလို့ပကပြမကြီးတို့ဆိုရင်နိဗ္ဗာန်ဟာထာဝရဘုံလို့တောင်သတ်မှတ်တာဟုတ်သူ။အဲ့ဒါလို့ကြာကျင်တိုင်းကြာပြီးတော့နေတာဟုတ်။အဲ့ဒါလို့မြတ်စွာဘုရားက ခေါ်ပြီးတော့နောက်ဆုံးမှအဲ့ဒီဇလမ်းမှာပါတဲ့ပုဂ္ဂိုလ်တွေဟာတကယ်ထူးခြားတဲ့ပုဂ္ဂိုလ်တွေပဲဆိုတာကိုမြတ်စွာဘုရားက စတ္တယစက်ဒေသနာတော်ကိုဒီကုန်းချုပ်တဲ့အခါမှာပါဠိတ္တရဆိုတာပစ္စရှင်သာရိပုတ္တရာအလောင်းဖြစ်တယ်မင်ဒိတ္တရယသိကတော့ကတ္တဝရှင်မကတ္တဝအလောင်းဖြစ်တယ်ပပတဆိုတဲ့ယသိကတော့အနုရုဒ္ဓအလောင်းဖြစ်တယ်ဒေဝလဆိုတဲ့ကာလဒေဝလဆိုတဲ့ယသိကတော့ကိစ္ဆယနာပထေမြရဲ့အလောင်းဖြစ်တယ်အနုသိတ္တဆိုတာတော့ရှင်အနန္ဒာရဲ့အလောင်းပဲကိတဝိဆာဆိုတဲ့ ဟိုဌာနိကိမင်းကြီးရဲ့စော်ကားမှုကိုခံရတဲ့ရသိကြီးကတော့ရှင်မောကလန်အလောင်းဖြစ်တယ်။ဒီဇလန်ဟောတာက ရှင်မောကလန်ရဲ့ဒီကာလတိလာမှာတခိုးတပြားတွေရှိုင်းလို့ရှင်မောကလန်ပြိဋိဘံဆံသွားတဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ဟောတာဖြစ်လို့နော်ကိတဝိဆာနဲ့ဒီရှင်မောကလန်အလောင်းရှင်မောကလန်မှာလည်းပဲဖះကိုယ်တိုင်ကြွားရောက်ပြီးတော့ သူ့စာပနာကိုစီစဉ်တော့ရှမောက္ကလံစာပနာကအမတမကြီးကျယ်တယ်ရှင်သာရိပုတ္တရာစာပနာက ရှမောက္ကလံစာပနာကိုမမိဘူးအခုလည်းပဲဒီတရားမင်းနဲ့ကွာယသိတိအားလုံးလည်းရောက်လာတဲ့လူမင်းတွေလည်းပါလာတဲ့ကိတဝိဆယသိကြီးရဲ့စာပနာကအလွန်ကိုစီကားတဲ့ဆိုရယ်ထိဇလန်းတစ်ခုပဲလို့ဆက်တာပေါ့နော်သို့တော်လည်းသရဘင်ကဆရာကြီးရဲ့အနှစ်သာရဖြစ်တဲ့အမေးအဖြေတွေကိုဒါလည်း အဓိကထားပြီးတော့နိုင်မှတ်သားဖို့ပေါ့နော်မှတ်သားဖို့နောက်ဆုံးတရပင်ကဆရာကြီးကတော့ဒီအဲ့မှာဒါရရဆိုတဲ့ယသိကဥဒ္ဒဤမထေဖြစ်တယ်ကျန်တဲ့ပရိသတ်တွေကတော့ရသော်ဘုရားလက်ထက်မှာလည်းပဲဒီပရိသတ်တွေပဲပြန်ဖြစ်တယ်လောကမှာပြန်ပြီးတော့ဆုံကြတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်ပေါ့နော်တရပင်ကဆရာကြီးကတော့ဖရာဖြစ်ရောက်ရှိလာခဲ့တယ်လို့ထီဆက်ကိုဆုံးသက်တာဖြစ်ပါတယ် တရားချစ်ခင်သူတော်စင်ပြိဿပေါင်းတို့လေးနှစ်တဲ့ဆုံးမတရားတွေပါရှိတဲ့တရပင်ကဇတ်ကိုနာယူမှတ်သားကြရတဲ့ဖြင့်တရပင်ကဇတ်မှာလာတဲ့ချင့်စဉ်တွေတိလာတွေပညာတွေကျက်တွေသူတော်ကောင်းတွေရဲ့အီးချင်းတွေကျက်တွေဆိုတာတွေကိုယ်တဏ္ဍမှာပြည့်စုံအောင်တို့တွေဟာဒါတွေဒါတွေလုံးအောင်မယ်ဆိုတာကို အလုံးသိရှိနားလည်ကြပြီး ကျင့်ကြံကြိုးကိုပွားများအထောက်နိုင်ကြပါစေကုန်သတည်း